လေတမဝင်းစင်ကြယ်ပြီးရှိသောမနဝါသူသူငါငါတတ္တဝါမှန်သမျှတို့သည်ပုဗ္ဗန္တိစင်ကြယ်ကြကုန်၏ဣတိဤသို့မဟေတိနာမုနိထွတ်တင်ဖျားရှင်သည်ဘုဒ္ဓံစိတ်စင်ကြယ်၍မြို့ခေါ်တွေ့၍လေးလေးနက်နက်မိတ်မြတ်တော်မူအပ်ပါပေ၏မြတ်စွာဘုရားမိန့်ကြတာတဲ့စိတ်ညင်သွားရင်ယုတ်ညင်သွားနဲ့စိတ်ကြည်လင်းရင်ယုတ်ကြည်လင်းနဲ့ ရုပ်မြင်သွားပြီဆိုလို့ရှိရင်ဆင်းရဲလားချမ်းသာလားဆင်းရဲတယ်ရုပ်ကြည့်လိမ့်ပြီဆိုရင်တော့ချမ်းသာပဲဒီမှာစိတ်မဲနဲ့စိတ်ဖြူကိလေမြင်မဲစိတ်၌ဆွဲရုပ်လဲမကြည်လင်ကိလေမြင်မဲစိတ်မဆွဲရုပ်လဲအေးကြည်ရွှင်စိတ်ညစ်မဲလင်ဆင်းရဲပင်ဖြူလင်းချမ်းသာသည် ချမ်းသာရလို့များလူကိုကိုယ်ကိုသိရမည်ကိုယ်စိတ်တဲ့လောဘဒေါသမောဟဝင်နေလို့စိတ်ညင်မဲတဲ့စိတ်မှမသိကြတာများတယ်ဟုတ်တယ်မဟုတ်လားလောဘကိုပဲသဘောကျနေဒေါသကိုပဲသဘောကျနေတာဟာဒါသိလို့လားမသိလို့လားမသိလို့ပဲကိုသားကိုသမီးလေးချင်းနေရကိုမီးလေးချင်းနေရသဘောမကျဘူးလားဟဲ့မလေးငါသားမလားသိပါလားဟဲ့မလေးချိန်လွန်းနေပြီ လောဘဟုတ်သလားအမေညီတို့ကငါနီးနဲ့ရိုက်လို့မရိုက်နဲ့လားငါနီးငါငါစီလာခဲ့ဖွားစီလာခဲ့ဟုတ်တယ်မဟုတ်လားအဲ့ဒါလောဘသဘောကျနေတာမဟုတ်လားအဲ့ဒီလောဘကနှိမ့်ဆက်လို့သူ့ကိုနှိမ့်ဆက်မှာသူမသိဘူးဟုတ်ကဲ့လားအဲ့တော့သိဖို့ရေးမကြည့်ဘူးလားသိဖို့ရေးကြည့်တယ်ကိုကိုသိရမည်သိခြင်းဘာလုပ်ရမလဲ စစ်ဆေးပါတဲ့ငါ့ကိုဒီလောဘကနှိမ့်ဆက်နေသလားချမ်းသာအောင် လုပ်နေသလားငါ့ကိုဒီဒေါသကနှိမ့်ဆက်အောင်လုပ်နေနှိမ့်ဆက်နေသလားချမ်းသာအောင်လုပ်နေသလားတနည်းပြီးတော့ဆိုလို့ရှိရင်လည်းငါစိတ်ထဲမှာလောဘဝင်နေတာဟုတ်သလားမဟုတ်ဘူးလားဒေါသဝင်နေတာဟုတ်သလားမဟုတ်ဘူးလားစသည်စစ်ဆေးပါတဲ့ကိုကိုသိခြင်းများ လူရှင်နေ့စဉ်စေရမည်နေ့စဉ်စစ်ဆေးစိတ်ညစ်ပြေလျှော်စေတရမည်နေ့တိုင်းစစ်ပါဟုတ်လား တစ်နေ့တစ်ချိန်လောက်ကိုယ်စိတ်ကိုစစ်ဆေးရင်တော်ပြီပေါ့နော်ဟမ်အဲစက္ကန့်တိုင်းမိနစ်တိုင်းစစ်ဆေးရမယ်မစစ်ဆေးမိတဲ့အချိန်မှာဒီကိလေသာမဝင်နိုင်ဘူးလားဝင်နိုင်တာနဲ့ချမ်းသာမလားဆင်းရဲမလားဆင်းရဲမယ်ဟုတ်ကလားဆိုကိလေညင်မဲ့စိတ်၌ဆို နည်းပြောပါအောင်လို့မေးစရာမရှိဘူးလားဒါကြောင့်မို့စိတ်စိတ်မဲများကိုဖြူစင်စေသည့်ဤ6မျိုးတဲ့ဤ6မျိုးနဲ့ဖြူစင်အောင်ဆေးပါတဲ့ဤ6မျိုးသိရင်ဤနဲ့ဆေးနိုင်ပါတယ်တဲ့မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေစေပဲ ပြောင်းလဲဖုံဖုံကောင်းအာယုန်တိနုလုံပတိညာချိန်ညိလောပို့ပြီးမေတ္တာသမထာနှင့်ပွားရာဝိပါနိ၆ရတွင်တင့်မြရာတုံဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်သည်လောဘဒေါသမောဟကိလေသာအငြင်းမဲဝင်နေတဲ့စိတ်ကိုဖြူစင်စေခြင်းယင်တဲ့ထိုတို့အာယုန်ညင်မျိုးစုံနှင့်မကြုံတွေ့စေလောဘဖြစ်เสียဒေါသဖြစ်เสียအငြင်းကြီးဖြစ်เสียအာယုန်နေနဲ့မကြုံတွေ့အောင်နေပါတဲ့ အငြိကြီးဖြစ်စရာအစဉ်အာယုံအနာအာယုံအတန်အာယုံရတာအာယုံထိတွေ့စရာအာယုံစိုက်တဲ့အငြိကြီးဖြစ်စရာအာယုံနဲ့လောဘဖြစ်နိုင်တဲ့အာယုံရှောင်ဒေါသဖြစ်နိုင်တဲ့အာယုံရှောင်မောဟဖြစ်နိုင်တဲ့အာယုံရှောင်မာနအိတ္တမစ္စရိယဖြစ်နိုင်တဲ့အာယုံတွေရှောင်ပါတဲ့မကြုံတွေ့အောင်နေပါတဲ့တကယ်လို့များမတတ်တာလို့ကြုံတွေ့လာရင်အဲ့ဒီလောဘအာယုံဒေါသအာယုံမှာလောဘဒေါသဖြစ်ပြီးတော့စိတ်ဟာမွေ့လျော်မွေ့လျော်ပျော်ပိုက်မနေပါစေနဲ့တဲ့ တတိရှိပါအစကတည်းကဒီစိတ်လောဘအာယုံဒေါသအာယုံမောဟအာယုံမှာမပျော်မွေးအောင်လောဘဖြစ်စရာအာယုံတွေ့ရင်လည်းလောဘမဖြစ်အောင်ငာနေမဟဲ့ဒေါသဖြစ်စရာအာယုံတွေ့ရင်လည်းပဲဒေါသမဖြစ်အောင်ငာနေမဟဲ့မာနဖြစ်စရာအာယုံတွေ့ရင်လည်းမာနမဖြစ်အောင်နေမဟဲ့မနာလိုမှုအိတ်တာဖြစ်စရာအာယုံတွေ့လည်းအိတ်တာမဖြစ်အောင်နေမဟဲ့လို့ကိုယ်စိတ်ကိုပိုင်ချဆုံးပြထားလို့ရှိရင်တဲ့တွေ့တောင်မှပဲ အဲ့ဒီပုံမှာလောဘဒေါသမောဟမာနအိတ်တမစ္စရိယအနေနဲ့ပျော်မွေ့မနေပါဘူးတဲ့ဒါဖြူစင်ရတဲ့နီးပါပဲတဲ့မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံဖုံကောင်းအာယုန်ဒီလောဘအာယုန်ကြောင့်လောဘဖြစ်ဒေါသအာယုန်ကြောင့်ဒေါသဖြစ်ရင်အဲ့ဒီလောဘဖြစ်စရာအာယုန်ဒေါသဖြစ်စရာအာယုန်ကိုအာယုန်မပြုတ်ပါနဲ့တဲ့တခြားဖရာတရားတန်ခါရဏသုံးမှမိဘဆရာသမားကုသိုလ်အာယုန်တွေစိတ်ကိုပြောင်းတင်ပေးလိုက်ပါတယ်အဲ့ဒါလို့ဆိုလို့ရှိရင် စိတ်အငြိအကျေးမတင်မနဲ့ဖြူစင်သွားပါလိမ့်မယ်။ပြောင်းလေဖုံဖုံကောင်းအာယုန်ဒီနုလုံပတိညာချင်းညိလောနုလုံပတိဆိုတာအပြင်းမြန်အလှန်လားညာချင်းညိလောဆိုတာစင်ញင်စဉ်းစားညာနဲ့ချိန်ပြီးတော့မိမိစိတ်အစဉ်မှာညင်မဲနေတဲ့ကိလေသာတွေကိုလျှော်ဆေးပြလိုက်ပါတဲ့ဒါယောနိဘောမနတိကာရခေါ်တယ်။တင့်တယ်အောင်နှလုံးသွင်းမှုအစဉ်ပြေအောင်နှလုံးသွင်းမှုကုသိုလ်ဖြစ်အောင်နှလုံးသွင်းမှုအဲ့ဒါပြောတာ။ ဘယ်လိုလဲဆိုအမေဘုန်းကြီးကလည်းပဲစကြောရှိတာတို့မြတဏှာကြီးခွဲကြရထိုင်နေရတာအာမမနာဘူးအခု၄နာရီတောင်ခွဲပြီးနေ၅နာရီထိုးရမယ်တရားအခုတိုင်မဆုံးနေဘူးဟောပါဖြစ်တော့ဒေါသဖြစ်ဘူးလားဟင်းဖောင်စည်းရင်ရင်ငတ်သည်ဟုတ်ကလားပါဖြစ်လဲဖောင်စည်းရင်ရင်ငတ်သည်တဲ့ ပင်လယ်ထဲမှာဖောင်ကြီးရမျောလို့ရေကတောက်ချင်းမရဲ့ရေတွေလည်းဝိုင်းဝိုင်းလဲနေပါရဲ့သူ့ရေတောက်เสียရှိလားရေမတောက်ရဘူးတဲ့ဖောင်စည်းရင်ငန်းနေတဲ့တရားနာရင်ဒေါသအကုသို့ဖြစ်နေပြီဟုတ်ဟောတကယ်လို့ဖြစ်ခဲ့တော့ပြောတာပါဖြစ်ခဲ့တော့ပြောတာပါဖြစ်ခဲ့တော့အဲ့ဒါလို့လျှော်သေးရမယ်ပြောတာနော် ဒါကနုလုံပတိညာချိန်ညိဆိုတာအဲ့ဒါကိုပြောတော့ဩဆရာတော်လည်းသူဟောပလင်မော်ဒီတိုင်းကြီးထိုင်နေရတာညောင်းမှာပါညောင်းခံပြီးဟောနေတာတော့ဧကနာအကျိုးရှိလို့ဖြစ်မှာပါအကျိုးမရှိဘဲနဲ့တော့မဟုတ်ဘူးလားဘလောက်ကြီးအညောင်းခံမဟောပါဘူးအဲ့တော့ဆရာတော်မှအညောင်းခံနိုင်တော့တို့ကကိုယ်အညောင်းခံရမှာပေါ့မဟုတ်လားအဲ့တော့တရားတွေသိတော့တို့မှအကျိုးမရှိဘူးလားစိတ်ထားတတ်တာပေါ့စိတ်ထားတတ်ရင်မချမ်းသာဘူးလား ချမ်းသာတဲ့ဟောအဲ့ဒါလို့နုလုံပတိဉာဏ်ချိန်ညိပါတဲ့ဒီလိုဆိုရင်အခုနဒေါသအကုသိုလ်လေးပျောက်မသွားဘူးလားဒေါသအငြိကြီးလေးစင်ကြဲသွားရောအဲ့ဒီနီးလေသုံးပါဒါပြောတာဘုန်းကြီးလက်တွေ့ပြလိုက်တယ်နော်နုလုံပတိဉာဏ်ချိန်ညိလို့ပို့ပြီးမေတ္တာမေတ္တာဘာဝနာပွားပေးပါတဲ့မေတ္တာဘာဝနာပွားလို့ရှိရင်လည်းပဲမိမိတဏ္ဍမှာ မေတ္တာစိတ်တွေဖြစ်နေပြီဆိုလို့ချင်းအေးမြစင်ကြယ်တဲ့စိတ်တွေဖြစ်နေတဲ့အတွက်စိတ်ကြည်လင်ရှင်လန်းလာပါတယ်ညင်နွမ်းတဲ့စိတ်တွေပပျောက်ကုန်ပါတယ်တဲ့ပို့ပြီးမေတ္တာပမထနဲ့ပမထဘာဝနာပွားပေးပါတဲ့သမဏဘာဝနာပွားလို့မလို့အာယုံတစ်ခုထဲမှာစိတ်စူးစိုက်တည်ငြိမ်ပြီးမြုပ်နေမြုပ်ဝင်နေပြီဆိုလို့ရှိရင်လောဘဒေါသမောဟအငြိကြီးတွေစင်ကြယ်သွားရော သမထနဲ့ပွားရာဝိပါဝိပဿနာဘာဝနာကတော့အကောင်းဆုံးပါပဲတဲ့ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုတတိနဲ့မပြတ်ဆောင်ရှုရဲ့ရုပ်နာတို့ရဲ့အဖြစ်မှန်သဘာဝအမှန်ကိုသဘာဝအတိုင်းသိလို့အနိစ္စဒုက္ခအနတ္တသဘောတွေဉာဏ်နဲ့သိမြင်လာပြီဆိုရဲ့ပုဂ္ဂိုလ်တ attva ငါသူတစ်ပါးဆိုတဲ့အသိအမြင်တွေရှိအောင်မလားမရှိရင်လောဘဒေါသမောဟရှိအောင်မလားမစင်ကြဲပြီဘူးလားအကောင်းဆုံးနည်းပဲ တဲ့ဘွာယာဝိပါနီး6ရတွင်တင့်မြရာသုံးဖြူစိတ်ဖုံးသည်မိမိနဲ့တင့်လျော်ရာအခြေအနေနဲ့တင့်လျော်ရာကာလနဲ့တင့်လျော်ရာဒေသနဲ့တင့်လျော်ရာနီးကိုသုံးပါတဲ့အဲ့ဒါလို့သုံးရင်ညင်မဲနေတဲ့စိတ်တွေဖြူစင်သွားပါလိမ့်မယ်ဒီလိုဆိုချမ်းသာပြီးတာမှတ်တော့ဆိုမဲဒီစိတ်ကိုမဲဒီစိတ်ကို အဲ့ဒါလို့ဒီနည်း၆ပါးနဲ့စင်ကြယ်အောင်ဆေးဖို့ဆိုတာကိုယ့်ကိုယ်ကိုသိမှာမဟုတ်ဘူးလားကိုယ်စိတ်ကိုသိမှာကိုယ်စိတ်ထဲမှာဒါအညင်မဲ့ဝင်နေသလားမဝင်ဘူးလားလို့လည်းသိမှာညင်မဲ့တဲ့စိတ်ကိုလည်းညင်မဲ့မှသိမှာဒါမှလျှော်ဆေးနိုင်တယ်မဟုတ်လားညင်မဲ့တဲ့စိတ်ကိုဖြူစင်တဲ့စိတ်များမှတ်နေရင်တော့အကျိုးနဲ့ပြီးတာမှတ်ပြောမဟုတ်ဘူးလားဖြူစင်တဲ့စိတ်မှတ်ပြီးတော့ဒီစိတ်လက်ခံထားပြီဆိုလို့ရှိရင်ကောင်းတာတွေဖြစ်မလားမကောင်းတာတွေဖြစ်မလား မကောင်းတာတွေဖြစ်တာပေါ့ဒါကြောင့်အကျိုးနေပြီတဲ့အဲ့ဒါကိုလည်းမြတ်စွာဘုရားကပစိတ်တသုတ်မှာမြတ်စွာဘုရားကဥပမာနဲ့ဟောခဲ့တယ်လူများမှာတဲ့မိမိတို့ရဲ့ကိုမိမိတို့ရဲ့မျက်နှာမှာဝက်ချံညင်းပြောက်မှဲ့တင်းတိတ်အစရှိတဲ့မတက်မတက်ယွန်းစပွဲတွေဖြစ်စေဒါမှမဟုတ်အစွမ်းအကွက်တွေဖြစ်စေထင်နေလို့ရှိရင်အဲ့ဒါတွေကို ဆေးသိပ်ဖို့ပယ်ရှားဖို့လျှော်ဆေးဖို့ရအတွက်ကိုယ့်မျက်နှာကိုကြေးမုံမှန်မြင်မှကြည့်ရတယ်တဲ့မကြည့်ရဘူးလားမကြည့်ရဘူးအဲ့ဒါလိုကြည့်တဲ့အခါကျတော့ကြည့်လိုက်လို့ရှိရင်ငါမျက်နှာမှဲ့ရှိနေတယ်ဝက်ချံရှိနေတယ်ညင်းရှိနေတယ်အခုအပိတ်ရှိနေတယ်ဒါမှမဟုတ်အိုးမဲရှိနေတယ်အစိုက်တွေဖြင့်ဆွန့်ွက်တွေအရှိအရှိအတိုင်းမှန်ပြင်မှမြင်တဲ့အခါကျတော့ဆေးတင်တာတင်လျှော်ဆေးတာဆေးဒီလိုဆိုလို့ရှိရင်အငြိမ်ကြီးမစင်ကြယ်ပေဘူးလား အဲ့ဒါလို့ဆိုလို့ရှိရင်မျက်နာမလှပေဘူးလားမျက်နာလှခြင်းဘလို့စိတ်ကောမလှခြင်းဘူးလားလှခြင်းနဲ့လောဘဝင်နေရင်မလှဘူးလားဒေါသကြီးနေရင်ပိုးလှသေးမာနကြီးနေလို့ရှိရင်ပိုးလှတယ်ထောင်တောင်တောင်တောင်ကြီးနေလေလှဘူးလားကောင်းကြီးမောပြီးတော့ပကုံးကြီးမြင်ပြီးဒီကြီးကရှေ့ကောတော့ အဲ့ဒါဘုန်းကြီးတို့ဒီကိုမှဒီကိုဘုန်းကြီးတွေမှဒီကိုဘုန်းကြီးတွေမှသင်္ကန်းဝတ်တဲ့အခါကျတော့ဝါဝါလေးအဝါနူးလေးစနှောရောင်လေးဝတ်တယ်အသားကသပိတ်ရောင်ထားတယ်အသားကသပိတ်ရောင်ထားတယ်နှာခေါင်းကချွန်းတယ်မျက်တွင်းကခွက်တယ်နဖူးကပြောင်းတယ်အဲ့ဒါကိုနနွင်းရောင်အနုရောင်သင်္ကန်းလေးဝတ်ပြီးတော့ခေါင်းမော့ပြီးတော့အဲတခုရှိသေးတယ်အဲ့ဒါဝတ်ပြီးတော့ ဖဲရီကိုအခုလူတွေဆောင်းတဲ့ဖဲရီကိုလေဘင်းချိတ်တယ်ချိတ်တယ်ဆိုတာနောက်ကချိတ်ပြီးထိရှိတွဲလောင်းချတာလားအခုဘောဘုန်းကြီးတို့ဗမာတွေဆောင်းဟိုချိတ်တယ်လို့ပခုံးချိတ်တာမဟုတ်ဘူးလေဘင်းကိုရှေ့တွဲလောင်းချပြီးချိတ်ပြီးတဲ့အခါကျတော့မှယင်ကော့ပြီးတော့ခါကော့ပြီးတော့သွားတာကိုကာတာကာတာနဲ့ဒီဘုန်းကြီးမှန်သမျှဘုန်းကြီးလို့ရှိရင်လည်းဘိုက်ပူတာတွေကများတယ်အဲ့ဒီစူတဲ့ဘိုက်ကိုသူကဘိုးပောင်ရှေ့ထုတ်ပေးတယ် အဲဒီဘိုက်ဘိုက်ပူမှသူတို့ဟာတင့်နေတယ်နဲ့တူပါရဲ့အဲ့လိုထုတ်ပြီးကာယကာယနဲ့သွားတော့ဘုန်းကြီးကအဲ့ဒီအခါကျတော့မှဩမာနဆိုတာဒါမျိုးလို့တော်တော်ဆင်းရဲတာပဲလို့စိတ်ထဲမှာသိတယ်မဆင်းရဲဘူးလားဆင်းရဲတယ်တဲ့အဲ့ဒါကြောင့်မိမိတဏ္ဍာမှာလောဘရင်ပြန်စစ်ဆေးပါတဲ့မိနစ်အခဏ၄၆ပါးမှာတဏီနီ နာအိတ်တာမစ္စရိယအညစ်အကြေးတွေတွေ့လို့ရှိရင်လည်းပဲခုနနီး၆ပါးမှာတနည်းနည်းနဲ့လျှော်သေးပါတဲ့ကျေးမုံပြင်းမှာရုပ်ကိုကြည့်တယ်လို့မြတ်စွာဘုရားရဲ့တရားတော်ဒီဟုသောမှန်ပြမှမိမိရဲ့စိတ်ကိုတင်ပြီးတော့အငြိအကျေးစင်မစင်ရှိမရှိကြည့်ပါတဲ့ဟုတ်လားသစိတ်တတုတ်တန်ရှင်ကြည်လင်ကျေးမုံပြင်းဝဲတင်တွင်ရူပါလမလာကို နေညာမရွေကြည်စစ်ဆေး၍ယင်ကျေးမဲ့ပြဝချံပေါက်နှင့်ညင်ပြောက်တင်တဲ့ဖုအကျိတ်ကိုစေတိတ်ပဲရှာပမာလာသူမြတ်ဖြာဗုဒ္ဓဟောညွန်ပြသည့်ဓမ္မကြည်လင်းပြေမုံပြင်ဝဲတင့်ပင်မနာစိတ်အလှကိုတင့်ပင်မနာမနာဆိုတာစိတ်နော်မာနလို့များစလုံးမနေရင်မာကရေးချလေးဖြက်ပြလိုက်ရမယ် ပင်ပင်မနာစိတ်အလှကိုနေညာမရွေးတင်ဆွေဆွေ၍မြစ်ပြေကိလေတွေ့ခဲ့ပေသော၆ထွေနီးဖြင့်ပျောက်စေလွင့်မှမလက်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်တဲ့ဆိုပန်းရှင်ကြည်လင်း မိစိတ်တဏ္ဍမှာဒါဖြစ်ရင်အငြိအကျေးပဲဒါဖြစ်ရင်ဖြူစင်တဲ့စိတ်ပဲလို့သိအောင်ဘယ်လိုလုပ်ပါမလဲဖေရလို့မေးစရာရှိတော့မြတ်စွာဘုရားကဝဋ္ထသုတ်မေဇိမနိကေသုပရိပန္နာတဝဋ္ထသုတ်ဒေသနာမှာအငြိအကျေး16ပါးကိုမြတ်စွာဘုရားကရွေးကောက်ပြီးတော့ညှို့ထိုးပြခဲ့ဥပကိလေသာလို့ခေါ်တယ် စိတ်ထဲမှာဒါတွေဖြစ်ရင်ဒါအညစ်အကြေးပဲလို့မှတ်ရောတဲ့ဥပကိလေသာဆိုတာသိဉ္ဇမဲကြောင့်136ပါအဘိဇာသူတော်ဘာစီစိမ်မိမိစီစိမ်ဖြစ်စိမ်လို့တမှုရှေ့ရှုကြံစီခြင်းနဲ့သူသူအင်ကြီးလည်းငါအင်ကြီးဖြစ်ရကောင်းမှာပဲသူတိုက်ကလေးငါတိုက်ဖြစ်ရင်ကောင်းမှာပဲလို့လူကျင်တတ်မဲ့တဲ့လောဘနဲ့စဉ်းစားကြံစီတာအဘိဓါတဲ့ဝိသမလောဘကိုယ်ပစ္စည်းကိုသာ တတ်မဲ့နှစ်သက်တတ်မဲ့ပြီးညှိတွယ်နေတာမဟုတ်ပဲနဲ့သူတော်ဘာပစ္စည်းလည်းလှမ်းပြီးညှိတွယ်တတ်မဲ့တာဟာဝိသမလောဘပဲတဲ့ကိုယ်ပစ္စည်းလည်းပဲအလွန်အမင်းတတ်မဲ့ရင်ဝိသမလောဘပဲမတတ်တာလို့တတ်မဲ့ရတာဆိုလို့ရှိရင်တော့ဒါဝိသမလောဘမခေါ်နိုင်သေးဘူးအလွန်မင်းတတ်မဲ့ပြီဆိုလို့ရှိရင်တော့ဒါဝိသမလောဘပဲနောက်ဗျာပါဒသူတစ်ပါးရဲ့အကျိုးကိုဖျက်ဆီးလိုတဲ့စိတ်သူတစ်ပါးရဲ့အကျိုးဆိုတာသူတစ်ပါးကိုနာမည်ဖျက်ခြင်းတဲ့စိတ် သူတို့ဘာကိုဂုံတိတ်ခါချခြင်းနဲ့စိတ်သူတို့ဘာပစ္စည်းပျက်စီးစေခြင်းနဲ့စိတ်သူတို့ဘာအချွေးရနဲစေခြင်းနဲ့စိတ်သူတို့ဘာချစ်ခင်မှုနဲစေခြင်းနဲ့စိတ်အစရှိပြီပေါ့လေသူတို့ဘာအကျိုးပျက်စီးစေလိုတဲ့စိတ်ဟာပြပါဒအဲအမြင့်ထွက်တာဒေါသဟာကောတာလို့ခေါ်တယ်တဲ့အဲကြောင့်သူပစ္စည်းကိုရလို့အဘိဇာအလိုရှိကဝိတမလောဘအကျိုးဖြစ်လို့ခေါ်ဆိုပြပါစိတ်ဆိုးကဘောဓမှတ်လေပါ ဆိုနေပါနေပါအဲ့ဒါပဲတစ်ခေါက်ပြန်ဆိုပါဦးမယ် ဥပနာဟမက္ခပလာတဣဒ္ဓာတဲ့အဲ့ဒီသကလုံးတွေကတချို့ဒီသကလုံးတွေကြတော့မကြဘူးအဲ့ဒါတွေဟာအညစ်အကြေးတွေပဲတဲ့ဥပနာဟဆိုတာရံညိုးဖွဲတာမကြည့်နိုင်မချိုင်းနိုင်တဲ့တနေ့နေ့ပြီမနော်ဟုတ်ကဲ့လားပါတယ်ပြန်လေတဲ့ငှက်ခါမိုးပေါ်ရောက်မှပြီမနော်ဟုတ်ကဲ့လား အဲ့ဒါအဲ့ဒါရန်ညှို့ခွဲတာမဟုတ်လားအဲ့ဒါပြောတာမက္ခသူကျေးဇူးကိုခြေပြတ်တာကိုယ်ပေါ်ပြုထားတဲ့ကျေးဇူးကိုမသိအောင်မဟုတ်ပဲနဲ့ကျေးဇူးမတင်အောင်မကပဲနဲ့သူကျေးဇူးကိုခြေပြတ်တယ်သူကိုမကောင်းပြန်ပြုတာအကျိုးရအောင်ပြုတာကကျေးဇူးဖြစ်တဲ့မက္ခခေါ်တယ်နောက်ပလာတမိမိရဲ့ตาသူကိုတက်ပြီးတော့မနိုင်တနိုင်နဲ့ပြိုင်တာကိုကိုနဲ့ ဓာတ်တို့ဖြစ်နေတဲ့လူပြိုင်တာကိုတော့ပလာဒလို့ဒီလိုမဆိုဘူးကိုယ့်ရဲ့သာသူကိုတက်ပြီးပြိုင်နေကိုယ့်ရဲ့သီလသာသူတက်ပြိုင်နေကိုယ့်ရဲ့တမာရီသာသူပြက်တယ်နေကိုယ့်ရဲ့ပညာသာသူပြက်တက်ပြိုင်နေဥပမာဆိုကြပါစို့အာဟိုပုဂ္ဂိုလ်ကသီလတမာရီနဲ့ပြည့်စုံလို့မလို့သူ့ကိုအခမ်းအနားတွေပြင်းနေဖိတ်တယ်လူကြီးရာမှထားတယ်အဲကိုကတက်ပြိုင်နေအမေငါလည်းသူ့လောက်တော့ရှိတယ်ပါငါသီလလည်းသူ့လောက်တော့ရှိတယ်ငါတမာရီလည်းသူ့လောက်တော့ရှိတယ်ငါတော့မဖိတ်ဘူး ငါတော့လူကြီးရမစားဘူးအဲ့လိုတက်ပြိုင်တာအဲ့ဒါပလာတာတဲ့နောက်အိတ်သာဆိုတာကမနာလိုတာမနာလိုတယ်ဆိုတာဘယ်လိုဟာလဲကိုယ်တဲ့တာရာကိုမနာလိုတာကိုယ်တဲ့ပစ္စည်းတာရာမနာလိုဘူးဟုတ်လားကိုယ်တဲ့ရုပ်ချောတာကိုမနာလိုဘူးကိုယ်ရဲ့ပညာတတ်တာကိုမနာလိုဘူးကိုယ်ရဲ့လူကြီးလူကြီးပေါ်ပြပေါ်များတာကိုမနာလိုဘူးဘုန်းကြီးတွေလည်းရှိတာပဲကြည့်လား ရှိတာပေါ့ဘုန်းကြီးလည်းပဲကိုယ့်ရဲ့ဘုန်းကြီးရဲ့မနာလိုတော့ဘူးကိုယ့်ရဲ့နာမည်ကြီးရဲ့မနာလိုဘူးကိုယ့်ရဲ့ဇာတရဲ့မနာလိုဘူးအခြေခံစိတ်တညံ့လို့ယောနိတမနာတိကာရမထားနိုင်ရင်တော့ဖြစ်တာပဲဒါကြောင့်ဘုန်းကြီးကဆင်းရဲငြိမ်းအေးချမ်းသာရေးတရားခရိယာနေဟောတဲ့အခါမှာဒီမနာလိုတဲ့အိတ်တာတရားဟာအကုသိုလ်တရားတွေမှာတော့အယုတ်ညံ့ဆုံးတရားမကောင်းဆုံးတရားပဲလို့ဘုန်းကြီးကထဲဟောခဲ့တယ်မဟုတ်ဘူးလား ကိုနဲ့ဘာမှလည်းမဆိုင်ကိုလည်းဘာမှမရပဲနဲ့သွားပြီးတော့သူတို့ကကောင်းစားချမ်းသာတာကိုမနစ်မြို့တဲ့စိတ်ဖြစ်နေတာပိုက်ဆံမရပဲနဲ့ဆင်းရဲနေတာဟုတ်ကဲ့လားတော်တော့ကိုအသုံးမကျတဲ့တရားဒီတရားဘုန်းကြီးဒီတရားမုန်းတယ်ဆိုတဲ့စကားသုံးရမယ်ဆိုလို့ရှိရင်တော့ဒီတရားအမုန်းဆုံးပဲဟုတ်ကဲ့လားမုန်းတယ်ဆိုတဲ့စကားတရားစကားကိုသုံးရမယ်ဆိုရင်တော့ဒီတရားအမုန်းဆုံးပဲသို့တော့ဘုန်းကြီးကမုန်းတယ်ဆိုတဲ့စကားမသုံးဘူး မကြိုက်ဘူးပေါ့နော်မကြိုက်ဆုံးတရားပေါ့ဆိုယံညိုဖွဲကဥပနာဟာယေရှုဖြစ်တာ ကခုနတရားရတော့မလို့ဟိုကကြောက်ရက်နဲ့တက်ဆက်ကူကလဲပန်ကြားလိုက်တာနဲ့မရသေးဘူးဟောတော့က9နာရီမိနစ်20အထိခေါ်မယ်နာနိုင်ရလားတရားလားအဲ့လိုဆိုရင်အဲ့ဒီအိတ်တာခေါ်တဲ့မနာလိုမှုနဲ့ပတ်သက်လို့အကျယ်တဝင်းဆောင်ပုဂ္ဂလေးတစ်ခုကြီးသားမှာဘုန်းကြီးကအဲ့ဒီတရားလူတိုင်းကျင်းစေချင်တာ။ဗာမျက်နှာနံပါတ်30မှာ စာမျက်နှာနံပါတ်30မှာအိတ်တာမစ္စရိယအိတ်တာမနာလိုတာမစ္စရိယကနှမျောတွန့်လိုတာမနာလိုမှာချွေရန်กว่าကြည်သာချွေရန်စီတဲ့မနာလိုတဲ့လူများမှာအချွေရန်မရှိဘူးတဲ့ချွေရန်မရှိဘူးတဲ့သူဘာစီလိန်ချမ်းသာကိုဝမ်းမြောက်ကြည်သာရှိတဲ့လူများမှာတော့အချွေရန်ပေါ်တယ်တဲ့ မပေးလူကမွဲပြာကြသူသူမပေါ်ကျွယ်သည်မပေးရဲ့မလူရဲ့မွဲတယ်မလူလို့မရှိမရှိလေလူဟုတ်လားရှိလားလူရမှာမဟုတ်လားရှိသလားလူရင်းလူရင်းကတကယ်တည်းရှိလားမှာမဟုတ်လားအဲဒါကြောင့်မလို့မရှိလို့လူမလူလို့မရှိမဟုတ်ဘူးမရှိလို့မရှိရင်လည်းပဲရှိသလောက်လူရမယ်ဟုတ်ကဲ့လား သူတို့ချီးမြောက်ကိုကုံမြောက်ဤတဲ့ဟောသူတစ်ပါးကိုချီးမြောက်ရင်ကိုကုံမြောက်တာပဲတဲ့သူတစ်ပါးကောင်းကြောင်ပြောတဲ့ပုဂ္ဂိုလ်ကိုဘယ်သူကအထင်ပေးမလဲမပေးဘူးဩတော်လိုက်တာနော်သူတို့ကဂုံကျေစုသိတတ်တဲ့ပုဂ္ဂိုလ်ပဲအများကချီးမြောက်တယ်နော်ကိုကိုချီးမြောက်ကိုကိုမြောက်ဤသူ့ကိုချီးမြောက်ကိုကိုမြောက်ဤယွင်းဖောက်အလိုဝမတော်နှင်းဒီနေရာမှာဝမတော်ဆိုတာမနာလိုနဲ့လို့ပြောလို့လား ရင်ဖောက်အလုံးဝမတိုးနဲ့သူ့ကိုဂုံနှိပ်ကိုဂုံနှိပ်ဤဟောပါတယ်တော့အဲသူ့ကိုကိုနှိပ်ကြသူ့ဂုံကိုနှိပ်ကြပြီးပြောမယ်ဆိုလို့ရှိရင်အဲ့ဒီပြောတဲ့စကားကြားတဲ့ပုဂ္ဂိုလ်တွေကကိုယ်ဘယ်နဲ့ထင်မလဲအမလေးသူကထင်တော့မတော်ပဲနဲ့သူများလျှောက်ပြောနေလိုက်တာမဟုတ်ဘူးလားသူကထင်မတော်ပဲနဲ့သူများလျှောက်ပြောနေလိုက်တာကိုယ်ထင်သေးပါပြီတဲ့ဂုံနှိပ်ပါပြီ သူကိုဂုံနှိမ်ကိုဂုံနှိမ်ဤစိစိတ်အရာသူချမ်းသာ၌အိတ်တာမပြုဝမ်းမြောက်ရှုလောသူတစ်ပါးရဲ့စိစိတ်သူတစ်ပါးချမ်းသာကိုမနာလိုစိတ်မရှိပါနဲ့တဲ့သူတစ်ပါးချမ်းသာတာစိစိတ်ဥစ္စာနဲ့ပြည့်စုံတာဝမ်းသာပါတဲ့ဝမ်းသာရင်ဘယ်လိုအကျိုးလဲကိုယ်အကျိုးပေါ့ကိုယ်ဝမ်းသာရင်ကိုယ်မချမ်းသာဘူးလားကိုယ်မှာကုသိုလ်စိတ်မဖြစ်သေးဘူးလားကိုယ်စိတ်မစင်ကြယ်ဘူးလား သူတစ်ပါးချမ်းသာတာသူတစ်ပါးစီစဉ်ဥစ္စာပြည့်ပြည့်စုံတာနဲ့ကိုကဝမ်းသာတော့ပိုက်ဆံမပေးရဘဲနဲ့ကုလိုရပြီးချမ်းသာနေတာဟုတ်ကလားစီစိတ်အရာသူချမ်းသာ၌အိတ်သာမပြူဝမ်းမြောက်ရှုလောသူကိုစောင့်မှသူကကိုကိုကြည်ညိုမေတ္တာစောင့်နိုင်ရ၏သူကိုဂုံတိတ်ခါမပြည့်စည်အောင်စောင့်စည်းထိမ့်သိမ့်နေမှသူကလည်းကိုယ်ကိုယ်ကိုစောင့်စည်းတဲ့အခါကျတော့သူရောကိုယ်ရောနှစ်ဦးလုံး မေတ္တာမျှပြီးတော့မချမ်းသာပေဘူးလားအဲ့ဒါလည်းပဲမန္လီဆရာတော်ဘုရားကြီးရဲ့မဂဒေဝလင်္ကာသစ်ပဲမဂဒေဝလင်္ကာသစ်ဟာနှမ်းအောင်မကြည့်တဲ့လူတွေအတွက်နာမည်ပြဘလို့နာမည်ပြနေတယ်လဲဆိုတော့ဒီဆရာတော်ကြီးအမျိုးသမီးတွေမကောင်းကြောင်းတွေပဲရှောက်ရေးနေတယ်ဆိုပြီးတော့အဲ့ဒါနာမည်ပြနေသူတို့ဒါလေးတွေကြတော့သူတို့မတွေ့ကြဘူးအမှန်တန်ကောင်းတဲ့ဟာတွေသူတို့မတွေ့ကြဘူးအမျိုးသမီးတွေကို ခုနာကဇတ်တော်လာတဲ့အတိုင်းဆရာတော်ကြီးကအမျိုးသမီးတွေနဲ့ပတ်သက်လို့ရေးထားတာဟိုမဂရိဝမင်းကြီးကသူ့သားကိုဆုံးမတဲ့အနေနဲ့ပါမဖြစ်တဏ္ဍမဖြစ်ရအောင်မကျူးလွန်နာနာမကျူးလွန်ရအောင်အမျိုးသမီးတွေနဲ့ပတ်သက်လို့သားကိုဆုံးမတဲ့ဟာခုနာလဇတ်သေးကစကားတွေအကုန်လုံးယူပြီးရေးထားတာအဲ့ဒီထဲမှာတော့အမျိုးသမီးတွေတစ်စက်မှမကောင်းဘူးအဲ့ဒါကိုကြည့်ပြီးတော့ဒီစာအုပ်ကြီးဟာတဲ့အမျိုးသမီးတွေမကောင်းရတဲ့လို့ဆိုတဲ့ဒီလိုကောင်းတဲ့ဟာတွေသူတို့မတွေ့ဘူး သူကိုချီးမြောက်ကိုကိုမြောက်ဤရွင်ဖောက်အလိုဝမတော်နှင့်သူကိုဂုံနှိမ်ကိုကိုနှိမ်ဤစိစိတ်အရာ သူချမ်းသာ၌အိတ်တာမပြုဝမမြောက်ရှုလော့သူကိုစောင့်မှသူကကိုကိုကြီးညိုမေတ္တာစောင့်နှရာဤဆိုမနာလိုမှ အိတ်တာအတွက်ဆင်ញင်မှုအိတ်တာဆိုတဲ့စိတ်အငြင်းပဲကိုဖြူစင်အောင်ဆေးဖို့နီးနောက်ကသရာမရှိမပေးမလူမုံသေးဘူးဤပေလူတတ်သောစိတ်ချစ်စေကြော်ဤလူဝဋ္ဌာနဤလောက၌စိတ်ကကြည်စွာစေတနာနှင့်တရာဝမ်းမြင်ပေကန်းခြင်းကရခြင်းတတဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တရာဒါက မစ္စရိယခေါ်တဲ့မိမိပစ္စည်းကိုနှမျောတွန့်လို့တဲ့စိတ်အငြိကြေလျှော်ဆေးဖို့နီးလားကရာမရှိမပေးမလူကရာဆိုတာယုံကြည်မှုဘုရားယုံကြည်မှုတရားယုံကြည်မှုသံဃာယုံကြည်မှုကောင်းတာလို့ရင်ကောင်းကျိုးရတယ်ဆိုတာလို့ရင်ဆိုးပြရတယ်ဆိုတဲ့ကံကံရဲ့အကျိုးရဲ့တရားကိုယုံကြည်မှုသာရှိသွားမရှိဘူးဆိုလို့ရှိရင်တဲ့တရားတရားမရှိရင်မပေးမလူဘူးတဲ့အဲ့ဒီမပေးမလူဘူးဆိုလို့ရှိရင်တော့မုံသေးပဲတဲ့ မပေးမလို့မောင်းတဲ့ဆိုတော့လည်းပဲတကယ်တော့မပေးမလို့ချင်းကြောင့်ဖြစ်တာကမွဲပြကြတာပေါ့ဟုတ်တယ်မဟုတ်လားမောင်းသေးလည်းမှန်တယ်မွဲပြကြသေးတယ်ဆေးလည်းမှန်တယ်ဒါကြောင့်မလို့မရှိလည်းပဲရှိသလောက်ဖဲ့ပြီးတော့ပေကံလူတန်းစွန့်ကြဲဝေပါဟုတ်လားမောင်သေးဟူဤပေလူတတ်တော်ခြေစေကြော်ဒီတဲ့ပေးတာခြေစေတဲ့ဟုတ်သလားဒါကြောင့်ပေးပေးနေကြတာနော် ညောင်ပေးပေးနေကြတာသူတို့ပေးတာအလွဲပေးနေတာသေတုတတ်သောခြေစေကျော်ဤလူဘောဌာနဤလောက၌စိတ်ကကြည်စွာစေတနာနှင့်တရာဝမ်းတွင်ပေးကမ်းခြင်းငါရခြင်းတတဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တရာယုံကြည်မှုတရာတရားအဖြစ်နဲ့စည်လင်တဲ့စိတ်ထက်သန်တဲ့စေတနာနဲ့ပေးကမ်းလှူဒါန်းတယ်ဆိုလို့ရှိရင်အမှန်ကောင်းတယ်